ဘုန်းကြီးတို့ဒီနေ့ကတာနာတော်နေ့2568ခုနှစ်ခရစ်နှစ်2023ခုနှစ်ဇူလိုင်လ15ရက်စနေနေ့ညနေ9နာရီချိန်ထေရဝါဒဓမ္မကမ္မရလမ်းစဉ်သင်္นานကနေပြီးတော့တရားတွေသင်ရင်ကြာပို့ချပေးနေပါတယ်သဘောတရားရအပိုင်းနေနဲ့340ခု ညနေပိုင်းမှာသောရိယရဲ့ပိုင်းပါတင်လဲဆိုသုံးချခြင်းလားမြပဋ္ဌာန်ပိုင်း98အတ္တိပစ္စယပိုင်းခွန်အာဝိရပစ္စယပိုင်းတက်ဒီနေ့အတ္တိပစ္စယဆုံးသတ်ကြအောင်နော်အတ္တိပစ္စည်းဆိုတာကဘာလဲဆိုတော့ပစ္စုပန်အနေနဲ့ထင်ရှားရှိပြီးပစ္စုပန်ခိုက်တာဥပါတိလေးအနေနဲ့ထင်ရှားရှိပြီးကျေစုပြုတတ်တဲ့သဘော အဲပစ္စယနေတာခြေခံပြီးပြောခဲ့လို့အဲဒီပဒံပစ္စည်းတွေကတော့သူ့အတွဲနဲ့သူအဋ္ဌိပစ္စည်းရောသင်ပေးလိုက်ရင်အာဝိရပစ္စည်းကအတူတူပဲနတ္တိပစ္စည်းသင်ပေးလိုက်ရင်ဝိကရပစ္စည်းအတူတူပဲပေါ့နော်အဲဒီပစ္စည်းတွေအလိုခြုံလိုက်လို့ရှင်လက်ဆက်တွေပြီးခြုံလိုက်ရင်သင်္ကြန်မှာတော့ဘာပြောလဲဆို အကျဉ်းဆုံးချုပ်ချဗိဓမာတာသင်္ဃာကြောင့်24ပြည့်ချင်းချုပ်ရင်အာရမဏပစ္စည်းဥပါနေတရားပစ္စည်းကာမပစ္စည်းအတ္တိပစ္စည်းဒီလေးပစ္စည်းတွေမှာထိုက်တယ်လို့ဝင်သွားတယ်ဒီလိုမိတ်ထားတယ်အဲ့ဒါကိုဆရာတော်ဒေါက်တာနန္ဒမလာဒီတဲ့ချုံရင်ရနိုင်ပါလေတဲ့ဒါပေမဲ့စာပေကျမ်းဂန်များတော့ရမထောင်ဒီတဲ့ချုံလိုက်တော့ အဋ္ဌိနဲ့နတ္တိဒီနှမျိုးတည်းပဲဝင်သွားပါတယ်လောကမှာပြောဆိုနေတဲ့အတွေ့အခေါ်နဲ့ပတ်သက်ပြီးတတ္တရဝါဒပြည့်တယ်ထင်ရှားရှိတယ်ခန္ဓာကိုယ်ပျက်စီးသွားမလို့ဒီကရုပ်ခန္ဓာကိုယ်ပျက်စီးနာခန္ဓာကိုယ်မပျက်စီးအမြဲတည်ရှိနေတယ်ဆိုတဲ့ဝါဒမျိုးပေါ့ဒါတတ္တရဝါဒအထီးတချို့ဒီလိုသုံးဥစ္စေတော်ကပြတ်သွားတယ်ဒီဘဝ အဲနောက်ပါဘွားဆိုမရှိတော့ပြတ်သွားတယ်ဒီလိုဥစေရနာတိဒါမျိုးဆိုလိုတာမဟုတ်ဘူးဒီနေရာမှာအဋ္ဌိဆိုတာဘာလဲဆိုဒီမိမိဖြစ်နေခိုက် ရှိနေခိုက်ယေရှုပြုတာရှိနေခိုက်ဖြစ်ခိုက်ဆိုဒီပစ္စုပန်ရှိနေခိုက်လေးဥပတိပိနဲ့ပစ္စုပန်ခိုက်တာမှာဥပတိပိနဲ့ရှိနေခိုက်လေးယေရှုပြအဋ္ဌိပြုအဲလိုမိမိမရှိမှပျောက်ွယ်သွားမှယေရှုပြုတဲ့သဘောနတ္တိပစ္စယော ဒီတရားတွေအလုံးခြုံလိုက်ဒိဋ္ဌကုရက်ပဲအကျုံးဝင်သွားတယ်ဒါကိုဆိုလိုတော့ဒါနဲ့ပတ်သက်အောက်ကိုဆက်ကြည့်မယ်မဆင်းအဲတော့ဒီတဘာဝတရားတွေကိုလိုက်လေ့လာတဲ့ခါကျတော့ဘုန်းကြီးတို့ရှိတရားတို့ဖြစ်တရားတို့ဒါတွေရှိတော့ဘုရားမှလည်းတောင်းတော့ဒီတော့စိတ်စေတသိက်ယုတ်တရားတွေပေါ့နော်ပရမတ္တတရား၄ပါးရှိစိတ်စေတသိက်ယုတ်နိဗ္ဗာန် စိတ်စေတသိက်ယုတ်တရားတွေကတော့အရှိတရားလည်းဟုတ်တယ်အဖြစ်တရားလည်းဟုတ်တယ်နိဗ္ဗာန်ကတော့အရှိတရားတသက်ပါပဲအဲ့ဒါနဲ့ပတ်သက်ပြီးဒီအရှိတရားအဖြစ်တရားဘယ်လိုခွဲခြားလဲဟောကပစ္စုပန်၃မျိုးလေးလေ့လာတော့ဥပတိပင်ခဏ၃ပါးရောက်ဆဲဖြစ်တဲ့စိတ်စေတသိက်တာခဏပစ္စုပန်ဥပတိပင် ဖြစ်ဒီပြက်အဲ့လိုဖြစ်နေတဲ့အရာတွေပေါ့ဒါသုံးပါဆိုရောက်သွားတဲ့စိတ်စိတ်တိတ်ဥပတိပဲဖြစ်ဒီပြက်သူအဲ့လိုမျိုးဖြစ်တဲ့စိတ်စိတ်တိတ်ရုပ်တရားတွေကခဏပစ္စုပန်ပစ္စုပန်နဲ့ခွဲပစ္စုပန်သုံးမျိုးပြီးတော့မွေးရမွေးရနေပြီးတော့မွေးရကနေသေတိတာမပြတ်ဖြစ်နေတဲ့ ယုံစဉ်နာစဉ်ဖြစ်စဉ်များပေါ့ယုံနာစဉ်ဖြစ်စဉ်ယုတ်ဖြစ်စဉ်နာစဉ်ဖြစ်စဉ်များတန်တတိပစ္စုဘုရားနေသိတဲ့ယုံနာနေမပြတ်ဖြစ်နေတဲ့သဘောပါပဲနောက်ပြီးတော့အတ္တပစ္စုပန်နော်အတ္တဘောကအနငယ်မဟုတ်အဘောဓာတွေအတ္တပစ္စုပန်ဘောတခုပိုက်ချအတ္တယုံနာပေါ့ဟွန်းဘောတခုဘုရားနေသိသည့်တောင် ဖြစ်ပေါ်နေတဲ့ပိုက်ချတာယုံနာပေါ့ဒါအတ္တပစ္စုပ္ပန်ခေါ်တယ်ဒီတော့ဒီခဏပစ္စုပ္ပန်ပေါ့နဲ့ဥပတိပင်အနေနဲ့ခဏပစ္စုပ္ပန်လို့ဥပတိပင်ခေါ်တာဒီခဏပစ္စုပ္ပန်အနေနဲ့ဖြစ်ပေါ်လာတဲ့ဖြစ်ပေါ်နေတဲ့စိတ်စိတ်တဲ့ယုတ်တရားတွေဉာဏ်မျက်စိဖြင့်စစ်ဆေးလျင်ရမတာဖြင့်ထင်ရှားရှိတာဘယ်စိတ်ပဲကြည့်ကြည့်ဘယ်ယုတ်ပဲကြည့်ကြည့်ရှိနေတာဒါမျိုးဆိုလို့ဒါကြောင့်မို့ အဲ့ဒီလိုဉာဏ်မျက်စိပြီးစစ်စစ်ကြည့်လို့ဗြဟ္မာရပဲထင်ရှားရှိတဲ့တရားမျိုးကိုဒါကိုရှိအရှိတရားသုံးလို့နောက်ကာစေဥဒ္ဓအာရအကြောင်း၄ပါးကိုဆွဲဖြစ်ပေါ်လာကြဒီစိတ်တို့စေတသိက်တို့ရုပ်တို့ဆိုတာကံအကြောင်းကိုလည်းဖြစ်တယ်စိတ်ကြောင့်စေကံစိတ်ဥဒ္ဓအာရကံကြောင့်ကိုစိတ်ကြောင့်ကို ဥရုကြောင့်အာရဒီအကြောင်း၄ပါးကြောင့်ဒီစိတ်စေရုံဏတရားဖြစ်ပေါ်လာကြတဲ့အတွက်ဒီတရားတို့သင်္ခါတသင်္ခတတရားလို့ကြောင်းလေးကြောင်းတရား၄ပါးမရှိသူတို့ကမဖြစ်ပါဒါကြောင့်အရှိတရားလည်းခေါ်တယ်ဘာလို့လဲဉာဏ်မျက်စိနဲ့ကြည့်ရင်တရားထုတ်နေသိနိုင်တယ်ဒီတရားတွေကဒီပဲယုံနဲ့စိတ်စေယုံနဲ့တရားတွေကကံစေဝိဓဝါဒဆိုတဲ့ဒီကြောင်းတရားဒီအစွဲပြုဒီကြောင်းတရားတွေပြုပြင် ဒီကြောင်းတရားတွေကိုစွဲပြီးဒီကြောင်းတရားတွေကြောင့်ဖြစ်တဲ့အတွက်သင်္ခါရတရားလို့လည်းခေါ်နော်ဒါကြောင့်မို့သူကဖြစ်ပေါ်လာတဲ့အတွက်အကြောင်းတရား၄ပါးကိုစွဲဖြစ်ပေါ်လာတဲ့အဖြစ်တရားလို့လည်းခေါ်ပရမတ္ထအပြင်ထင်ရှားရှိတဲ့အတွက်အရှိတရားလည်းခေါ်စိတ်စေတသိက်ယုတ်ဒီတရားနိဗ္ဗာန်ကြတော့အောင်အကြောင်းပြချင်တယ်ဥပ္ပတိပင်လည်းမရှိဘူး ဥပထေပဲမရှိတဲ့အတွက်မပြတ်စီးပဲအမြဲရှိတယ်။နောက်ပြီးတော့ကံစီဥဒ္ဓဝါဒဆိုဒီအကြောင်းတရားပြုပြင်ခြင်းမရှိဘူး။ပြုပြင်ခြင်းမရှိတဲ့အတ္တခဏတရားပဲ။ဒါကြောင့်သူကအဖြစ်တရားမရအရှိတရားတတ်တဲ့အမြဲတမ်းရှိနေတဲ့တရား။နော်။ယုံတရားတွေနာတရားတွေစစ်စီတရားတွေကြာရှိရပြီမယ်လို့ညာမျက်စိနဲ့ကျင်ရောပေါ်ပြီးပြောဖြစ်ပြီးဥပဒေဖြစ်နေနဲ့ရှိနေအောင်တွေ့ရတယ်။ ဒီနိဗ္ဗာန်ကြတော့အဲ့ဒီဥပ္ပါတိနဲ့ပျက်စီးခြင်းမရှိဘူးအမြဲတမ်းရှိနေဒါကြောင့်ရှိတရားတတ်တဲ့ပဲသံစေဥဒ္ဒရာတွေပြုတ်ပြင်လို့ဒီနိဗ္ဗာန်ရှိတာမို့ဖြစ်တာမို့ငကိုရရှိပြီးသားအလိုမှတ်တာဒါကြောင့်မို့စိတ်စိတ်သိယုတ်တရားတွေကအရှိတရားလည်းဟုတ်တယ်ဖြစ်တရားလည်းဟုတ်တယ်နိဗ္ဗာန်ဆိုတဲ့နန္တရားတော့အရှိတရားတတ်တဲ့ပဲဒီလိုမှတ်ထားမှုလေအဲ့ဒါလေးဖြည့်ရှင်းချက်ပေးတာ ဒီတော့အောက်ကိုဆက်ကြည့်မယ်အဒီပစ္စည်းကိုဆုံးသတ်ကြအဒီပစ္စည်းကိုဘယ်လိုပုံကိုအတွက်ဘုရားဘယ်လိုပုံကိုများအတွက်ရည်ရွယ်ပြီးဘုရားကဟောခဲ့တယ်လဲလို့မေးရင်ဥစေတာနော်နောက်ဘဝဆိုမရှိဘူးဒီဘဝလက်ရှိအချိန်ဟာ ကိုယ်ဟာကိုယ်ဘဝပဲနော် တတိယရှိတယ်သေသွားဘာမှဖြစ်တော့ပြတ်သွားပြီဒီလိုယူရှိတယ်အဲ့ဒီလိုအုပ်စေတာယူရှိတဲ့ပုံကိုယ်တွေအတွက်ဒီနတ်တိအဋ္ဌိပစ္စည်းကိုဟောထားတာသုတိသေးတယ်ပရိသန်နေမွေးလာတယ်သေပြီးမွေးလာခြင်းသေတာတို့မွေးတာတို့မတိမမြင်နိုင်တဲ့ပုံကိုယ်များပေါ့အဲ့လိုပုံကိုယ်များသေပြီးပြတ်သွားတယ်ဒီလိုယူဆဒီယုံနာနေဖြစ်မှုကဒီတစ်ပါးသာဖြစ်တယ်ဆို တော်တော်များများကခေပညာတတ်အခုနောက်ပိုင်းပုဂ္ဂိုလ်တွေဆိုဒီယောဂါတွေသမားတွေကဒါကိုအတ္တနဲ့အုပ်စီတော်ပါအုပ်စီတာဒိဋ္ဌိဖြစ်နေတယ်အဲကြောင့်ကိုယ်ဘဝကောင်းစားရေးတဘဝဒါကောင်းစားရေးပဲရှာကြတယ်စိတ်စီတွေယုတ်တရားတွေကတကယ်တမ်းကြည်လိုက်တဲ့အခါကျတော့ဘုန်းကြီးတို့တဏ္ဍာမှာစိတ်ရှိတဲ့စိတ်တသိရှိတဲ့ယုတ်တရား ရှိတယ်ပေါ့နော်စိတ်စေတသိက်ကိုနံတရားပေါ့ယောဂယုတ်တရားဒီနှစ်ပါးပဲဒါတွေကဘယ်ယုတ်ဘယ်နံဘယ်ကြည်ကြည်ဥပထေပဖြစ်တည်ဖြစ်တည်ဖြစ်ဒါတွေကဉာဏ်မျက်စိနဲ့ရှိရင်အဋ္ဌိတတိအရှိတရားနဲ့ကျေစုပြုနာဆိုနားလည်းသဘောပေါက်တယ်နော်တကယ်တရားထုတ်လို့ဉာဏ်မျက်စိနဲ့မြင်သွားပြီဝိပဿနာဉာဏ်နဲ့မြင်သွားပြီဆိုရင်အဲ့ဒီခုနကဟောဒီယုံ nant တရားတွေဟာ ဒီဘဝမြတ်တာဖြစ်တယ်ဆိုတဲ့အယူဆသူတို့ပြုတ်ကြသွားတော့ပြောင်းသွားတယ်အဲ့ဒါမျိုးပြောင်းအထိပစ္စည်းဆိုရင်ဘုန်းကြီးကအဲ့ဒီလောက်နဲ့ထားမယ်နော်အောက္ကရာပစ္စည်းရောပါမယ်နော်အောက္ကရာပစ္စည်းရောဆိုတော့မှတ်စုလေးကြည့်မယ်ဒါနဲ့じゃဒီနှစ်ပစ္စည်းကတော့အေတုအထိပစ္စည်းအောက္ကရာပစ္စည်းအောက္ကရာတော့အဆုံးဆုံးဆုံးမှပြောပြမယ်လို့ ဆိုတော့ခုကတူရောအဝိရပစ္စည်းအာဒီပစ္စည်းနဲ့ပစ္စည်းတရားပစ္စုပန်တရားအရာကောင်းအနေနဲ့လုံးဝတူနေပါပါဠိပဲရှင်းကြည့်ပေါ့နော်အာဒီအဝိရပစ္စည်းနဲ့အာဒီပစ္စည်းကပါဠိဟောပုံနဲ့အတူတူပဲအထိနေရာလေးကိုအောက်ကတာပြောင်းသွားတာရှိတော့အကြောင်းမို့ပစ္စည်းအကြောင်းတရားပစ္စယုပံအကြောင်းတရားကိုအကြောင်းဖြစ်တဲ့ကြိုးတရား အဲပစ္စည်းတရားပစ္စုပန်တရားသို့မဟုတ်အကြောင်းတရားအကျိုးတရားအနေနဲ့လုံးဝတူနေဒါကြောင့်မို့ဘုန်းကြီးတို့အဋ္ဌပစ္စည်းကိုလေ့လာပြီးတဲ့အခါကျအာဝိဒပစ္စည်းကိုဆက်လက်လေ့လာရင်ကောင်းတယ်မို့ဟိုသဘောပေါက်တယ်အာဝိဒပစ္စည်းရဲ့သဘောအဋ္ဌပစ္စည်းရဲ့သဘောကိုရှင်းပြတဲ့အခါမှာအထောက်အကူပြုပါဒါကြောင့်မို့ဒီပစ္စည်းနှစ်ခုပေါက်ပြီးလေ့လာပို့ပြီးကြိုးတက်အောင်မှုရှိတယ် အဋ္ဌိတရာဆိုတာထင်ရှားရှိခြင်းဆိုတဲ့အဓိပ္ပာယ်ကြောင့်အောက်ကတရာဆိုတာကကျတော့မကင်းသိမ့်မီမချုပ်သိမ့်မီမကင်းသိမ့်မချုပ်သိမ့်မီဒီလိုအဓိပ္ပာယ်ရှိအဲ့လိုမှတ်တာအဋ္ဌိတဘောကပစ္စည်းပစ္စုပ္ပန်နှစ်ပါးလုံးပစ္စုပ္ပန်ခိုင်တယ်မှာထင်ရှားရှိနေပစ္စုပ္ပန်ခိုင်တာပစ္စည်းပဲဖြစ်ပစ္စုပ္ပန်ဖြစ်ပစ္စုပ္ပန်ခိုင်တာဥပတိပင်နေတဲ့ထင်ရှားရှိနေတဲ့သဘောကအဋ္ဌိတဘောပဲ အောက်ကရသဘောကြတော့ဒီပစ္စည်းပစ္စယနှစ်ပါးလုံးမှာပစ္စုပန်ခိုက်တာပရမတ္ထသဘောမှာမကင်းသေးမီမချုပ်သေးမီမှာမရှိနေတာပါမကင်းသေးတဲ့သဘောပါပဲနောက်တနည်းပြောရရင်တော့ပရမတ္ထတရားတွေထင်ရှားရှိနေတဲ့အခိုက်အတန့်မှာခြေစုပြုတတ်တဲ့ဥပတိပြပရမတ္ထတရားတွေဥပတိပြနေတဲ့ထင်ရှားရှိတဲ့ခိုက်တန့်မှာ ပစ္စုပ္ပန်ထေရကြီးတဲ့ခိုက်တံမှာကျေစုပြုရတဲ့သဘောတတ္တိအတ္တိပစ္စယတတ္တိပရမတ္ထသဘောတရားတွေမကင်းသေးမီမချုပ်သေးမီပစ္စုပ္ပန်ရှိစေအနေနဲ့ကျေစုပြုရတတ္တိကတော့အောက်ကတတတ္တိလို့ဒီလိုခွဲကြတယ်ပေါ့ဗျာအဲ့တော့ဒီပစ္စည်းတစ်ခုမှာပစ္စည်းတစ်ခုရဲ့သဘောတရားတွေကခြားပစ္စည်းတစ်ခုရဲ့သဘောတရားအတိပ္ပယ်ကိုထပ်ဆင့်ပြီးတော့ပြနေတယ်လို့ဖြစ်နေပြီ။ဟိုအဋ္ဌိရှိတယ် ဘယ်အတိုင်းတာတွေရှိနေလဲဘယ်လောက်အတိုင်းတာတွေရှိနေတယ်လဲအဲ့လိုမေးတဲ့အခါကျတော့အဖြေသွားအောက်ကတကင်းကွာသွားခြင်းမရှိသေးမီအရှိလို့ဒီလိုပြောလိုက်ဒါကြောင့်အဲ့ဒီလိုထပ်မှရှင်းပြလို့တဲ့အတွက်အဲ့ဒီရှိတယ်ဆိုတော့ဘယ်တိုင်းတာတွေဘယ်လောက်တိုင်းတာတွေရှိတယ်လဲဒါကိုရှင်းပြထပ်မှရှင်းပြလို့တဲ့အတွက်ဒါဥက္ကဋပစ္စည်းကိုဟောတာ ဒီအောက်ကရပစ္စည်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့စာပေမှာကြတော့အောက်ကရပစ္စည်းဟာမဟာသမုဒ္ဒရာကြီးနဲ့တူတယ်လို့ရှင်းပညာရှိတယ်မိန်ကြမဟာသမုဒ္ဒရာကြီးဟာမကုန်ခန်းသေးသမျှကာလပတ်လုံးသမုဒ္ဒရာမှာနေနေကြတယ်ဒီထဲမှာသမုဒ္ဒရာမိပြုနေထိုင်နေငါးတွေလက်တွေစာရတ္တဝါအသက်ရှင်သန်တည်နေကြဖို့ကျေးဇူးပြုတကယ်လို့ကျေးဇူးပြုတယ်လို့ပဲ ထို့တူပဲအောက်ကရပစ္စည်းဟာလည်းပဲဒီပရမတ္ထတရားတွေမကင်းသေးမချုပ်သေးဒီမှာခြေစုပ်ပြုတယ်ဘုရားအဲ့ဒီပစ္စည်းကမြေကြီးလို့မြေကြီးနဲ့တက်ပင်ပစ္စည်းနဲ့ပစ္စည်းကနှစ်ဖက်လုံးမှာပစ္စုပန်ကံနဲ့ထင်ရှားရှိနေမှသာခြေစုပ်ပြုနိုင်တယ်ဘုရားနှစ်ဖက်လုံးကပစ္စုပန်လည်းထင်ရှားရှိအောင်ပစ္စည်း ပစ္စည်းဥပ္ပံမှာလည်းထင်ရှားရှိရပစ္စည်းတရားပစ္စည်းတရားလည်းထင်ရှားရှိရမယ်ပစ္စည်းဥပ္ပံတရားလည်းထင်ရှားအဲဒီလိုနှစ်ဖက်လုံးပစ္စုပန်အခိုက်တန်းထင်ရှားရှိနေမှာဥပတိပိနေနဲ့ထင်ရှားရှိနေမှာတာလေအဒီပစ္စည်းကယေရှုပြုအောက်ကရပစ္စည်းကြဒီမှာဘာဥမာပေးထားလဲဘာသမုဒ္ဒရာနဲ့ငါလိပ်ပစ္စည်းပစ္စုပန်တစ်ဖက်လုံးကမပြတ်သုံးမီခါမှာယေရှုပြုတယ် ဒီလိုမှတ်တယ်။ပြီးတော့အဋ္ဌိပစ္စည်းတော့ကဘုန်းကြီးတို့အဋ္ဌိ၅မျိုးပြောခဲ့သလိုဒီမှာလည်း၅မျိုးအောက္ခရပစ္စည်းမှာလည်း၅မျိုးပဲ။အထေပ္ပယအကုန်လုံးတူအဋ္ဌိနေရာမှာအောက္ခရပြောမယ်။သာဇတအောက္ခရဟိုမှာတော့သာဇတတိပုရိသတတိပစ္ဆာဇတတိရူပအာရတိရူပစီဝိတ္တိယတိဆို၅ခုပေါ့ဒီမှာကျတော့အဋ္ဌိနေယဩက္ကတလေးပြောင်းပေါ့ သာဇာတအောက်ကတပုရိဇာတအောက်ကတပစ္ဆာဇာတအောက်ကတရူပအာရအောက်ကတရူပဇီဝတ္တိယအောက်ကတဒီလို၅မျိုးရှိတော့ဒီတော့အဋ္ဌိနဲ့အောက်ကတအိမ်မှာသူတို့ကဘလို့ထူခြားတယ်လဲအဋ္ဌိကထင်ရှားရှိခြင်း အောက်ကရကမကင်းပြောက်ခြင်းအဓိပ္ပာယ်တရားကိုအရာတော့မကွဲပြောင်းတူးနေကြောင်ရှိတယ်ထင်ရှားရှိတယ်ဆိုမကင်းပြောက်သိပြီဟာထင်ရှားရှိတယ်မကင်းပြောက်သေးဘူးဆိုထင်ရှားရှိနေအဲတော့ဒိဗ္ဗံအနေနဲ့ရောတရားကိုအနေနဲ့ရောအရာကောင်းနေရောတူးနေတယ်မကွဲပြားမကွဲပြားပေမဲ့လို့လေပရမတရားတရားတို့ရဲ့ဖြစ်တည်ပြဥပ္ပတိပင်ပြီးတော့မြစ္ဆုတ်ခဏ သုံးပါးသဘောနဲ့ထင်ရှားရှိနေမှုသဘောအတ္တိပစ္စယတတ္တိထိုပရမတ္တတရားတွေရဲ့ပစ္စုပ္ပခိုက်တာမှာကိုယ်ပိုင်သဘောတတ္တိများမကင်းသေးမချုပ်သေးမီသဘောကတော့အောက်ကတပစ္စယတတ္တိဒီလိုဝယ်ကြတယ်ပေါ့ဗျဥမာပြရင်ငါးနဲ့ရေလို့ရေဟာထင်ရှားရေတီရှိနေပေါ့ရေထဲမှာနေတဲ့ငါးတွေ လိတ်တွေပေါ့ဒါတွေအသက်ရှင်သန်နေဖို့အတွက်ဖြစ်တယ်အဲ့ဒီလိုရှင်သန်နေဖို့အတွက်အထိတတိပင်ကျေစုအထိတတိယအိမ်မှာအောက်ကအထိတတိယအောက်ကထောက်ထင်လို့ဖြစ်အဲ့ဒါလေးပြင်ရင်အထိတတိပင်ကျေစုပြုနေတတိပေါ့နော်တာဝန်နှလုံးနောက်ကအထိတတိဖြင့်ထထင်လို့မဟုတ်အောက်ကလည်းတာဝန်အထိတတိဖြင့်ကျေစုပြုနေ ငါးနဲ့ရေကငါးတွေကရေနဲ့ကင်းပြီးအသက်ရှင်ဖို့မဖြစ်နိုင်ငါးတို့ကရေကမကင်းกว่าမကင်းကောင်းဘူးငါးဆိုရေရှိမှသာနေလို့ရဒါကြောင့်သူကကင်းလို့မရအဲ့လိုမကင်းกว่าမကင်းကောင်းသည်ဖြစ်ပြီးအောက်ကတတတိပြင်ကျေစုပြုတယ်အဲ့မှာဒီမှာဟောတာတော့အာရပစ္စည်းဟောပြီးတော့သူရဲ့ဆန့်ကျင်မဲ့နဲ့နာထိပစ္စည်းဟောတာဝိကရပစ္စည်းဟောပြီးတော့ဆန့်ကျင်မဲ့နေနဲ့ပါဟောလဲအောက်ကတပစ္စည်းဟောတာပဲ နော်အဲတော့ဝိကရကင်းခြင်းဟာနတ္ထိမရှိခြင်းနဲ့တူတူပဲအဂဒမကင်းခြင်းဟာလည်းအတ္ထိရှိခြင်းနဲ့သဘောတူပဲဒီလိုဒိဗေတွေပြောကြတော့မှာဒီတော့ဘုန်းကြီးတို့အဂဒပစ္စည်းရောပါဠိလေးနဲ့နှိုင်းယှဉ်ပြီးတော့လေ့လာကြမယ်နော်သူရဲ့ဒိဗေကတော့ဟိုဘုန်းကြီးတို့အတ္ထိပစ္စည်းနားလေထိုင်အတ္ထိပစ္စည်းမှာဘုန်းကြီးတို့ကြကြပြပြကြာကြီးပြောလာအဲ့ဒီတိုင်းပဲပြန်သွားပါ ဓိကတော့ဒီမှာပစ္စယအနေနဲ့ဒါအလုံးရနေကြတော့အဲ့ဒီပါဠိတော်လေးနဲ့နိုင်ရှင်းပြမယ်နော်အာဟုကတပစ္စည်းတိုင်းပဲပြောရတာပါပဲဟိုမှာဆရောခန္ဓာအရူပိနောအညမညအထိပစ္စည်းနာပစ္စည်းရောအဲ့ဒီလိုဟောသလိုဒီမှာလည်းအဲ့ဒီတိုင်းဆတ်တော်ခန္ဓာအရူပိနောအညမညအာဟုကတပစ္စည်းနာပစ္စည်းရောအဲ့တော့နာခန္ဓာ၄ပါးအချင်းချင်းမကင်းကွာသေးမိမှာ အောက်ကရပစ္စယတတိပင်ကျေစုပြီးတဲ့ဒီတစ်ချက်ပေါ့ပြီးတော့မှတေပင်ရှင်းကြတော့နောက်ဓာကြီးလေးပါမဟာဘုတ်လေးပါချင်းညာမကင်းကွာသေးမီနော်ဥပတိဝိနေနမကင်းကွာမင်းတတိပင်မကင်းကွာသေးမီမှာအောက်ကရတတိပင်ကျေစုပြုလာပြီအောက်ကဏိကနေနာမရူပံဒီမှာတစ်ချက်ပင်စောကာရပဋိသန္ဓေစိတ်နဲ့စေတသိက်ပြီးတော့ ကာမဇာယုံပေါ့ဒီမှာတော့တိကြပြဟရိယဝတ္ထုယုံပေါ့ပြင်စောကရပရိသန်နေစိတ်စေတသိက်ဆိုတဲ့နာဟရိယဝတ္ထုယုံတရားချင်းချင်းဥပတိပင်တတ္တိအနေနဲ့မကင်းကွာသေးမီမှာအောက်ကတတ္တိပင်ခြေစုပြုတယ်စိတ်စေတသိက်တရားတွေဟာစေတစာယုတ်ကို သူကတော့မကင်းကွာအောက်ကရပစ္စယတတ္တိပဲကျေစုပြုတယ်မဟာဘုတ်၄ပါးကလည်းဥပါဒါယုတ်တွေကိုအောက်ကရတတ္တိပဲကျေစုပြုတယ်သူကဒါကတော့ဘုန်းကြီးတို့တိတိကျပြောရင်တော့သာဇာတကတပါပဲအဲ့ဒီတန်ကိုပြောပါသာဇာတအောက်ကတသာဇာတမလည်းဒီ၅ချက်ပါတာပဲနော်အဋ္ဌိမလည်းဒီ၅ချက်ပါတာပဲအောက်ကတမလည်းဒီ၅ချက်ပါတာ အဲ့ဒီသာဇာတအောက်ကတသာဇာတအောက်ကတအတွက်အဲ့ဒီတို့ဘုရားထုတ်ပေါ်ဟောကြားသွားအောက်ကတပစ္စည်း၅မျိုးရှိပြီမလို့ဒီပစ္စယနေရတာမှာတော့သာဇာတတိပါတယ်နောက်ပုရိဇာတတိဒါပဲပါတာဒီဒီပုရိဇာတအောက်ကတပေါ့နော်ဒီနှမျိုးပဲပါ အောက်က စက္ခိုင်နာသောတာိနာဂါနိုင်နာဇေဝိနာကာယိနာအစုံရာနုပံအဲ့ဒီတိုင်အောင်ကအာယနာအနေနဲ့ဝဋ္ထုအနေနဲ့ပြောသွားတာဒါကြောင့်ဝဋ္ထုပုရိသတ္တိရူပံတရံခန္ဓာရတာယုဖုဒ္ဓဘာယုဒီအာယုအဘ6ပါးဒါတွေကတော့အာရမဏ ပုရိဇာတအောက်ကတအနေနဲ့ဟောသွားတာပဲအဲ့ဒီလို ကြည်လိုက်ရင် ချုံပြောရရင်တော့ဆရတော်ခန္ဓာအရူပိနောအညံမညာဩဂတပစ္စေနာပစ္စယောနေပြီးတော့မဟာဝရဥပါဒတုပါနာဩဂတပစ္စေနာပစ္စယောဒီတိုင်အောင်ကတော့သာဇာတဩဂတအနေနဲ့ဟောသွားတာပဲဩဂတအနေနဲ့၅မျိုးရှိပြီမဲ့လို့ဒီမှာ2မျိုးပဲတွေ့ရတော့ဘောနော်ပါဠိပစ္စယနေတာမှာ စက္ခာယနေပြီစက္ခာယနာသောတာယနာကာလယနာဇေဝယနာကာယနာဆုံးရူပံဒါကတော့ဘုဒ္ဓပရိစာတအောက်ကတာပဲဒီကတော့ပရိစာတပါပဲပရိစာတအောက်ကတာပါပဲရူပိုင်းနာတရိုင်းနာကာနိုင်နာရတိုင်းနာဘုဒ္ဓပိုင်းနာဒီတရားတွေထီအောင်ကတော့အာရမဏပုရိသတာဩကတာပဲအဓိကတော့ပုရိသတာဩကတာပါပဲပစ္စယနေရတမှာက သာဇာတာဥက္ကဋ္ဌနဲ့ပုရိဇာတာဥက္ကဋ္ဌဒါပဲဟောတယ်ပညာဝရသွားကြည့်လိုက်တဲ့အခါမှာအဋ္ဌိမှာ၅မျိုးဟောတယ်လို့ဒီဥက္ကဋ္ဌမှာလည်း၅မျိုးဟောတယ်ဒီလိုလေးမှတ်ထားရုံအဲ့မှာလေးနည်းနည်းလေးချက်ပြောကြအောင်ပရမဇုဒါတွေကတော့ဒီတနေရာတော့ပေါ့နောက်တော့ဒီမှာလေးဒါတွေပဲပြောခဲ့တာပေါ့ပထမဆုံးဒီမှာသူကသာဇာတတိအနေနဲ့တရားက၅မျိုးဟောသွားတယ် သာဇာတအောက်ကတအနေနဲ့၅မျိုးဟောအလိုဟောတာလဲသတ္တရောခန္ဓာအာရိဝိနအဉ္ဇမဉ္ဇအောက်ကတပစ္စေနာပစ္စယောနံခန္ဓာ၄ပါးဒါအကုန်သိပါလေခန္ဓာ၅ပါးရှိတယ်ယူဘခန္ဓာဖယ်ထားလိုက်ကျန်တဲ့ခန္ဓာ၄ပါးနံခန္ဓာ၄ပါးပဲသတ္တရောခန္ဓာအာရိဝိနောဒါအကြောင်းတရားပေါ့အဉ္ဇမဉ္ဇအကျိုးတရားပေါ့ နာခန္ဓာ၄ပါးဆိုတာစိတ်နဲ့စေတသိက်ဒီနာခန္ဓာ၄ပါးစိတ်စေတသိက်ကိုခန္ဓာဝဲနာခန္ဓာ၄ပါးရတာဒီနာခန္ဓာ၄ပါးချင်းချင်းပြန်ပြန်လာလာခြေစုပ်ပြုနေတယ်ဒီလိုပြောတော့ဥမာဆိုပါတော့ပညာဝရသွားခြင်းတော့ပို့ရှင်းတာပေါ့နော်ဥမာဆိုရင်ဧကောခန္ဓာဒိဋ္ဌနာခန္ဓာနာအာဝိဒပစ္စေနာပစ္စယော ဧကောခန္ဓာဝေဒနာခန္ဓာထားမယ်ဆိုရင်ဉာဏ်နဲ့ခန္ဓာသုံးပါးအချင်းချင်းမကင်းကွာသေးမီမှယေရှုပြုအောက်ကတတိဖြင့်ယေရှုပြုနေတဲ့အတွက်ဧကောခန္ဓာဒိဏနာခန္ဓာနာအောက်ကတပစ္စည်းနာပစ္စယောလို့ဒီလိုဘုရားဟောတော့တယောခန္ဓာဧကတခန္ဓာတာအောက်ကတပစ္စည်းနာပစ္စယော ဒွေခန္ဓာဒွေနနာခန္ဓာနာဩဂရပစ္စည်းနာပစ္စည်းဒီလိုပေါ့ဒါကတော့ဘုန်းကြီးတို့ကခန္ဓာဆိုတာကဒီနေရာမှာကုသခန္ဓာတွေလည်းရှိတယ်အကုသခန္ဓာတွေလည်းရှိတယ်ခန္ဓာအများကြီးရှိတာပေါ့နော်ဝိဘခန္ဓာကိရိယာခန္ဓာတွေအများကြီးပဏ္ဏခန္ဓာမှန်တယ်အကုန်ပြောသွားတယ်ဥမာလောဘုစိတ်၈ခု အဲ့ဒီလောကုစိတ်ရှိမှရှိခုမှစေတသိက်22ခုရှင်အတူတကွဖြစ်တော့ပေါ့အဲ့ဒါကိုခန္ဓာဝင်ခန္ဓာ၄ပါးဧကောခန္ဓာမှာ လောဘမှုစိတ်ယူထားရင်နောက်ကဒိဏနာခန္ဓာနာကဝိနခန္ဓာတင်ညခန္ဓာသင်္ခါရကဒီလိုလှည့်ယူလိုက်အများကြီးပဲထွက်လာနေတော့ဒီနံခန္ဓာ၄ပါးချင်းချင်းမကင်းသေးမီမှာပစ္စုပန် ထိုက်တာမကင်းသေးပြီမှအောက်ကတပစ္စယတတ္တိဖြစ်ကျေစုပြုတယ်ဘုရားဒါဟောတယ်နောက်တစ်ခုကြတော့သတ္တရောမာဘုဒ္ဓအညံမညံအောက်ကတပစ္စေနာပစ္စယောမာဘုလေးပါဓာကြီးလေးပါဘူးမာဘုလေးပါဓာကြီးလေးပါချင်းချင်းပြန်ပြန်နာနာဖြစ်ပြီးတော့မကင်းကွာသေးမီမှာအောက်ကတပစ္စယတတ္တိဖြင့်ကျေစုပြုတယ် ပညာဝရသွားကြည့်လိုက်တော့ပိုရှင်းတော့ပညာဝရကြတော့ဧကောမာဟုတောတိဏနာမာဟုတာနံအောက်ကရပိစေနာပိစေယောတယောမာဟုတာဧကတမာဟုတာသာဇာတအောက်ကရပိစေနာပိစေယောဒွေမာဟုတာဒွေနာနာမာဟုတာနံအောက်ကရပိစေနာပိစေယောအဲ့ဒီလိုခွဲတယ်အဲ့ဒီကြတော့ပိုရှင်းတာပေါ့နော်အဲ့လိုကြည့်ပေါ့ နောက်တစ်ခုသွားမယ်အောက်ကဏိကနေနာမရူပအညမညာအောက်ကတပစ္စေနာပစ္စယောအောက်ကဏိကနေဆိုပရိသန္တိခဏကိုပြောတယ်ပရိသန္တိခဏဆိုပရိသန္တိဝိထီလေးကြည်ရတော့အဲ့ဒါဆိုရင်တော့ပုံမြင်လွယ်တော့ပရိသန္တိဝိထီကြည်လိုက်ဒီပရိသန္တိအခိုက်တန်ဘာတကောဘုန်းကြီးတို့တွေတေပြီးဒီဘက်ဘဝရောက်လာကြလူဘဝရောက်လာဒါမြင်တာတာပြောကြတော့လူဘဝရောက်လာလူဘဝပရိသန္တိတီးပြီးပရိသန္တိ ဋိတန်နေစိတ်လေးဖြစ်လာပြီဋိတန်နေစိတ်မှလည်းကြာကြီးမဖြစ်ဥပတိပဲခဏလေးဋိတန်နေစိတ်ရဥပခိုက်တာပဋိတန်နေစိတ်ဖြစ်ရင်ဋိတန်နေစေတသိက်ကတခါလဲပါလာပြီးတော့အဲ့ဒါလောက်တင်လာဆိုဥပခိုက်တာမှာကံစားကံစားရုပ်တွေပါလာကံစားရုပ်တွေတန့်ဖြတ်တယ်ထိခိုက်တာညာဥဒ္ဒဇာယုတ်တွေဖြစ်တာပေါ့အဲတော့ဒီမှာကမ္မဇာယုတ် ကမ္မဇာယောကာယတတကလာ10ပါးပေါ့ဘာဝတတကလာ10ပါးဝိတုတတကလာ10ပါးအလုံးကမ္မဇာယော30ပဋိသန္ဓေစိတ်ဖြစ်တာနဲ့ပြိုင်နေဥပတ္တာနဲ့ပြိုင်နေဖြစ်တာနဲ့ပြိုင်နေဒီကမ္မဇာ30တန်းပါလာထီရောက်တော့ဒါတွေကမပြတ်သေးဘူးเนาะပဋိသန္ဓေစိတ်ကဥပတ္တိပြည့်ပြတ်သွားရုပ်တည်းရဲ့တတန်းကစိတ်သက်9ချက်19ချက်ရှိတယ်19ချက်မပြည့်မချင်း နောက်ကစိတ်ကထောက်ထောက်ပံ့ပြီးပံ့ပိုးပြီးကုညီပြီးတော့ဒီစိတ်ကဒီရုပ်တွေဆက်ဆက်ဆက်ဆက်ဖြတ်တာကိုပြောတယ်ဒီသုတိသုတိပြီးတော့ပဋိသန္ဓေစိတ်ဖြစ်ပုံအဲ့ဒါလေးမြင်အောင်ကြည့်ထားအောင်အဲ့ဒီမှာဒီမှာတော့အဓိကကတော့သူတို့ချင်းချင်းပြန်ပြန်လာကျေစုပြုတယ်ဆိုဂျန်နဲ့ကမ္မစားယုတ်တွေတော့မဟုတ်ဟရိယဝတ္ထုတိချို့နေရာကြီးကဘုရားကဒီကမ္မစားယုတ်အလုံးဟောတယ် ဒီနေရာမှာတော့သူသူကဘာဟောသွားလဲဆိုတော့ဩဂနိကနေနာမရူပံအရိယဝတ္ထုယုံနေဒါကိုပြောတယ်ပရိသန္တိနံခန္ဓာ၄ပါးနဲ့အရိယဝတ္ထုယုံသူတို့ဟာချင်းချင်းပြန်ပြန်လာလာမကင်းသေးပြီပါအောက်ကတတ္တိပိကျေစုပြုတယ်ဒီလိုမှတ်ထားမှာပေါ့ဒီကတော့ အဲဒီဟရိယဝတ္ထုယုတ်တွေမှတ်တယ်ပညာဝရဂျာဟရိယဝတ္ထုယုတ်တွေမကဘူးဒီကမ္မဇယုတ်တွေပါအတွက်ပါပညာဝရဂျာရှင်းရှင်းလင်းလင်းဟောသွားတယ်ပေါ့ဒါမျိုးလည်းနားလည်းထားပြီးတော့မှစိတ်တစေတသိကဓမ္မစိတ်တသမုဋ္ဌာနာရူပနံအောက္ကတပစ္စေနာပစ္စယောဒါလေးချင်းတို့ကဒီမှာတော့စိတ်စေတသိက် တရားတွေကြောင့်မို့စေတစာယုတ်တွေဖြစ်ပေါ်လာတယ်စေတစာယုတ်တွေဖြစ်စေတယ်ဘာနဲ့ဘေတ္တတိနဲ့အောက်ကတတတိနဲ့မကင်းသေးပြီမှမှာဒီယုတ်တွေဖြစ်ပြီးတော့အောက်ကတတတိတွေကျေစုပြုတယ်အဲတော့ဒါလေးကြည်လိုက်တဲ့အခါကျတော့ညာသောအပြင်တော့ခွင်တို့အဋ္ဌပစ္စည်းတို့အောက်ကတပစ္စည်းတို့ဆိုတာကဥပထမကအထောက်ကူပြုတဲ့ပစ္စည်း ဒီလိုထက်ကရာများဖွဲ့နေဥပထမကတတ္တိနော်ခုနကနန္တရား၄ခုပဲကြည်ရင်နန္တရားတစ်ခုကညာနန္တရားသုံးခုမဖြစ်စေဘူးအဲ့ဒီနန္တရားရေးရေးကြီးခိုင်မြောင်တည်တတ်နေအောင်ပဲအထောက်ကူပြုပေးတာဓာတ်ကြီး၄ပါးဓာတ်တစ်ပါးကဓာတ်၃ပါးဓာတ်၃ပါးဓာတ်တစ်ပါးဓာတ်နှစ်ပါးကဓာတ်နှစ်ပါးကိုဒါလေသူတို့ကဖြစ်ဖြစ်စေအောင်မဖြစ်စေဘူး ဖြစ်အောင်လုပ်မပေးဘူးဒီဟာကိုအထောက်ပေးတာဥပထမကတတ္တိပဲရှိတယ်ဇဏကတတ္တိမရှိဘူးဆိုထကရာကအဋ္ဌိပစ္စည်းတို့အဂရပစ္စည်းတို့ဆိုရင်ဇဏကတတ္တိမရှိဘူးဥပထမကတတ္တိပဲရှိတယ်ဒီလိုဖြစ်ဒါပေမဲ့လို့ဒီပါဠိလေးစေတစေတသိကဓမ္မစေတသမုဋ္ဌာနာရူပနာအဂရပစ္စည်းနာပစ္စယောဒီဟာလေးကြည်လိုက်တဲ့အခါကျတော့ စိတ်စေတသိက်တွေကြောင့်မို့နောက်ကစိတ်စာယုတ်တွေဖြစ်လာတယ်သူဘုန်းကြီးတို့စာသင်ပေးနေတယ်နောက်ကစေတသာတတယုတ်အတန်တွေထွက်လာကုသိုလ်စိတ်စေတသိက်ကြောင့်မို့ကုသိုလ်စေစာယုတ်တွေဖြစ်တာအကုသိုလ်စိတ်စေတသိက်ကြောင့်အကုသိုလ်စေစာယုတ်တွေဖြစ်စေတာနော်ဒါကြတော့ဖြစ်စေတာထုတ်ဖြစ်စေတာထုတ်လို့တာလို့လည်းခေါ်တယ်ဖြစ်စေတာလို့လည်းခေါ်ဇနကတ္တိပဲ ထဂရာအနေနဲ့ပြောတာအကုန်လုံးခြုံပြောတာတော့သူကတော့အဋ္ဌိပစ္စည်းတို့အဥဒပစ္စည်းတို့ဟာဥပထမကတတ္တိအနေနဲ့အထောက်ကူပေးတဲ့အနေနဲ့ပဲကျေစုပြုတယ်ဆိုတာမျိုးတကယ်တကယ်ကြမဟုတ်ဘူးเนาะအခုနေရာလေးကြည့်တော့စေတစေတသိကဓမ္မစေတသမုဒ္ဒနာရူပနာအောက်ကတပစ္စည်းနာပစ္စည်းစေတစေစေတသိတိကကုသိုလ်စေစေတသိဆိုကုသိုလ်စေစာယုတ် ပြုလုပ်ပေးလိုက်တာပါပဲဖြစ်စီဖြစ်စီတာပါပဲအကုသိုလ်စိတ်စေတသိက်တွေအကုသိုလ်စေစားရုပ်တွေဖြစ်စီတာပါပဲဝိဘက်စိတ်စေတသိက်တွေဝိဘက်စေစားရုပ်တွေကိုဖြစ်စီတာဒါကြောင့်ပညာဝရနဲ့နိုင်ရှင်ကြည်လို့ပို့သဘောပေါက်လွယ်တာမဟုတ်နော်နောက်တစ်ခုမဟာဗုဒ္ဓဥပါဒတုပါဏံအောက္ကတပစ္စေနာပစ္စယော မဟာဘုတ်၄ပါးကြောင့်မဥပါဒါယုတ်ဖြစ်တယ်ဆိုတဲ့နေရာမှာဥပါဒါယုတ်တွေကသူတို့ကနေဖြစ်လို့မရမဟာဘုတ်၄ပါးမိပြုဖြစ်တယ်ဒါပေမဲ့လို့သူကမဟာဘုတ်၄ပါးကြောင့်မို့ဒီဥပါဒါယုတ်ကဖြစ်လာတာမဟုတ်ဘူးဖြစ်အောင်မလုပ်ပေးနိုင်ဘူးမဟာဘုတ်၄ပါးကဥပါဒါယုတ်တွေဆက်လက်တည်တတ်နေအောင်ထောက်ပံ့ပေးထားတဲ့သဘောလောက်ပဲ ဒါကြတော့ဥပါထမကတတ္တိပဲဒါမျိုးမှတ်တာအဲ့ဒီတောင်ကဘုရားကဘာဟောတာလဲသဟစာတအောက်ကတာကိုရည်ရွယ်တယ်ဒီလိုလေးမှတ်ထားမယ်နော်အဲ့ဒီထဲမှာဘုန်းကြီးတို့ကတကယ်ကျင့်စဉ်ပိုင်းနေနဲ့ကြည်ရင်တော့ဆရောခန္ဓာရူပြီးတော့အញ្ញမညာအောက်ကတာပစ္စေနာပစ္စယောဒီ ခန္ဓာတစ်ပါးကိုရှုမှတ်နေဉာဏ်နဲ့ခန္ဓာတွေကလည်းသိတာပေါ့ဗျာအလုံးပိုင်းနေနဲ့ကြည်ခံစားနေတဲ့ဝေဒနာပေါ့ဒုက္ခဝေဒနာမှတ်နေရင်ဉာဏ်နဲ့ပညာသင်္ခါရဝိညာဉ်ဒါတွေလည်းဒုက္ခဖြစ်နေတာဒုက္ခဖြစ်ပြီးတော့ချင်းချင်းပြန်ပြန်လာလာခြေစုပ်ပြီးပြီးအောက်ကတတ္တိဖြင့်ခြေစုပ်ပြုနေတာပဲ နော်စတ္တရောမာဟုရအညမညာဟုရပစ္စေနာပစ္စယောဓာကြီးလေးပါဓာကြီးလေးပါပစ္စုပန်အနေနဲ့ထင်ရှားရှိတဲ့ခိုက်တံထင်ရှားရှိပြီးတော့မကင်းသေးတဲ့ခိုက်တံမှာပဲအာဂရပစ္စယတတ္တိဒီဓာကြီးလေးပါပျောက်ကွယ်သွားပစ္စုပန်ခိုက်တံမှာမရှိတော့ဘူးဒီတတ္တိမရှိတော့ဘူးဆိုတော့အာဂရပစ္စယတတ္တိကအခြေစုပြီးတော့မြတ်ဒီကောင်မပြောက်သေးမီမချုပ်သေးမီ ပစ္စုပန်နဲ့ထင်ရှားရှိနေတာဩဂလတ္တိပြင်ခြေစုပြီးတော့ဒီနေရာပြောချင်တာတော့ဗာလဲဆိုဓာတ်တစ်ပါးကိုကိုကသိအောင်ပစ္စုပန်တဲ့တဲ့သိအောင်မြင်အောင်ကျင့်နေဉာဏ်နဲ့ဓာတ်သုံးပါးသိနိုင်ပါမယ်ဓာတ်သုံးပါးကိုကိုကသိအောင်မြင်အောင်ရှုမှတ်နေဉာဏ်နဲ့ဓာတ်တစ်ပါးကချင်းချင်းဩဂလတ္တိပြင်ခြေစုပြုနိုင်တဲ့အတွက်သိနိုင်တယ်ဒါပြောတော့ဓာတ်နှစ်ပါးရဲ့သဘာဝကိုခွန်ကြီးတို့ကသိအောင်ရှုမှတ်နေဉာဏ်နဲ့ဓာတ်နှစ်ပါးရဲ့သဘာဝကလည်း ချင်းချင်းအောက်ကရတတ္တိဖြင့်အောက်ကရတတ္တိဖြင့်ခြေစုပြုနေတဲ့အတွက်သိနိုင်တယ်ဒါပြောအောက်ကနေကနေနာမရူပအညမညာဝိတပိစေနာပြဒါကြတော့ပရိသန်နေစိတ်ရဥပခိုက်တန်လေးဆိုဒါဇန်တမာကြီးတွေရရင်တော့မြင်ကောင်းမြင်နိုင်တာပေါ့နော် ကျန်တဲ့ပုဂ္ဂိုလ်တော့မြင်ဖို့ခက်ပါတကယ်တကယ်ကျရင်တော့စာမတွေ့တာတော့တကယ်ကိုပါမီတူရှိတဲ့ပုဂ္ဂိုလ်ပဲပရိသန်နေခါနေတာကြီးပြန်မြင်နိုင်တော့ ကဲပါရမီတူရှိမှတာမန်ပါရမီတူနဲ့မရအောင်နော်ပရိသန်နေတဲ့နေရာနေရာဒါတိတ်တိတ်မွေ့ဒီဟာလေးကလည်းပရိသန်နေစိတ်ရဥပအထီးပဲဒီစိတ်လေးကခဏပဲဖြစ်တာဥပအထီးပဲဆိုပျောက်သွားပြတ်သွားရင်ဒါကတကယ်ကိုတမာရီအကောင်းမှာတမာရီအကောင်းမြန်တော့ဒီကဆရာကောင်းတမာကောင်းနဲ့အထောက်မှာပဲဒါနားလေတော့ပေါ့ပါဘို့လူကတော့နားလေကိုခက်ခဲပါ စိတ်ဓာတ်စေတသိက်ကတည်းကစိတ်ဓာတ်သမုဋ္ဌာနာရူပနာအာဂတပစ္စေနာပစ္စည်းစိတ်စေတသိက်တွေကြောင့်မို့စိတ်ကုသိုလ်စိတ်စေတသိက်တွေကြောင့်ကုသိုလ်စေတသာရုပ်ဖြစ်တယ်နော်အခုလိုတရားသင်ပေးနေခြင်းကိုယ်တန်ကိုတတိထားပြီးတော့ကြည်လို့ရတော့ဒါဆိုအောက်ကတတတိပြင်ခြေစုပြုနေတယ်ဒါကုသိုလ်ပိုင်းမို့အကုသိုလ်လုံနေပြီပြောနေပြီ အကုသိုလ်စိတ်စေတသိက်တွေဖြစ်နေပြီဆိုရင်အကုသိုလ်စေတစာယူတွေထုတ်လောက်တာပဲဖြစ်စီတာဝိဘကရိယာစိတ်တွေဖြစ်နေလားဝိဘကရိယာစိတ်တွေကြောင့်မို့စေတစာယူတွေဖြစ်တာဝိဘစေတစာယူကရိယာစေတစာယူဒါတွေဖြစ်တာအဲဒီလိုမှတ်ထားမှုပြဒီတော့သတ္တရောခန္ဓာရူပိနောအညမညာဩဂတပစ္စေနာပစ္စယောမဟာဗုဒ္ဓဥပါဒာဒုမနာဩဂတပစ္စေနာပစ္စယောဒီတိုင်အောင်ကတော့ဘုန်းကြီးတို့သဟ ဇာတအောက်ကတာအနေနဲ့ဘုရားဟောတယ်ဒီလိုမှတ်ထားဖို့ပြီးတော့မှဝုထုပုရိဇာတအောက်ကတာသက္ခိုင်နံသောတာယနံဂာနာယနံစေဝယနံကာယနံအဆုံးကရှာနုပနေတာယအဲ့ဒီလောက်ထိသွားကြည့်ပါဗျာဒါကြတော့ခုနကဘုန်းကြီးတို့ဒီဒီဝိထီဇာလေးနဲ့ကြည်ရတယ် ဝိထီဆရာလေးနဲ့ကြည်ပေါ့ကောင်းတော့ဘုန်းတော်တဏ္ဍာမှာမျက်စိနားလျာကိုစိတ်ရှိတယ်မျက်စိနားလျာကိုစိတ်ရှိရင်အာယုံ6ပါးကတွေ့ကြမှာပဲနိအာယုံ6ပါးနဲ့ပေါင်းစုံတိုက်ဆိုင်မိလိုက်ဝိညာဉ်6ပါးဖြစ်မှာအဲ့တော့ဒီမှာကြည်လိုက်သက္ကဝိညာဉ်စိတ်ဘုန်းတော်တဏ္ဍာမှာမျက်စိနားလျာကိုစိတ်ရှိတယ်ပြင်ဘက်မှာအာယုံ6ပါးရှိတယ် ဒီနေ့ခုပေါင်းစုံတိုက်ဆိုင်ပြီးတော့ဝိညာဉ်6ပါးဖြစ်တယ်ဒီဝိညာဉ်6ပါးပြီးတော့စကုဝိညာဉ်စိတ်လေးပဲယဉ်ကြည့်ပေါ့ကိုယ့်ရဲ့မျက်စိအကြည့်ယုံလေးနဲ့ရှေ့ကယူပါအောင်တခုနဲ့ပေါင်းစုံတိုက်ဆိုင်ပြီးလာတဲ့အခါမှာနော်ပေါင်းစုံတိုက်ဆိုင်ပြီးလာမှဒီစကုညင်စိတ်ကဖြစ်တာမပေါင်းစုံရင်ဒီစကုညင်စိတ်ကမဖြစ်ဘူးဒီတော့ယူပါအောင်နဲ့စကုပ္ပတာတို့ပေါင်းစုံတိုက်ဆိုင်ပြီးလာတဲ့အခါကျတော့ ဒိဋ္ဌဝံဘုံကဆလနာဘုံကုပ္ပိစကပိစရဝဇံစကုဝိညာဉ်စကုဝိညာဉ်စိတ်လေးမဖြစ်မီမှာသူကစိတ်တခဏ၄ချက်လောက်ကြိုးဖြစ်တယ်ဒါဝပုရိသတလို့ပြောဒိဋ္ဌဝံဘုံကဆလနာဘုံကုပ္ပိစကပိစရဝဇံစိတ်တခဏ၄ချက်ကြိုးဖြစ်တယ်ခဏငယ်နဲ့အပြင်စိတ်တခဏတစ်ခုမှာခဏငယ်၃ချက်၄၃နေ၁၀ခဏငယ်၁၂ချက်ကြိုးဖြစ်နေတယ် ဒါကြောင့်မို့ဒီမှာပုရိသတာအောက်ကတာသုံးအဲ့တော့ဒီမှာပါဠိတော်ကြည်လိုက်ရင်သက္ခာယနံသက္ခိုညာနာဓာတုယသက္ခာသက္ခိုညာနာတန်တံပြုတ္တကနိစ္စဓမ္မနာဥက္ကတပစ္စည်းနာပစ္စည်းယောဆိုတော့ဥထုယု6ပါးတသက် အာယုံ6ပါးကတသက်ဒီလိုဖြစ်ပုံလို့တိတံတိတံဒီခွဲဟောတာဖြစ်စဉ်ကတော့သကုပ္ပတာယုံနဲ့ယူပါယုံပေါင်းစုံတိုက်ဆိုင်ပြီးတော့နောက်ကသကုဉ္စိတ်ဖြစ်တော့သောတာပတာယုံနဲ့အတန်နာနာဂသောတာပတာယုံအတန်ဆိုတဲ့တာယုံပေါင်းစုံတဲ့သောတာဝိညာဉ်စိတ်ဖြစ်တော့ဒါကလည်းစောစောကပြောသလိုပေါ့နော် စေတခဏ၄ချက်ကျိုးဖြစ်တယ်ခဏငယ်၁၂ချက်ကျိုးဖြစ်တဲ့တော့ဘုရဇာတတ္တိပုရိဇာတအောက်ကရတ္တိဖြင့်ခြေစုပြုပါမယ်ဂါနာနဲ့နှာခေါင်းအကြည်ယုံလေးနဲ့အနံ့ပေါ့နော်ဒါတွေကလည်းစောဘင်းကလည်းစေတခဏ၄ချက်လောက်ကျိုးဖြစ်ဘုရုဏကုပေါင်းစုံတိုက်ဆံမြင်တော့ဂါနာဝိညာဉ်စိတ်ဖြစ်တာစားစရာနဲ့ ရှာပေါ့နော်ဒီနှစ်ခုပေါင်းစုံတဲ့မျက်စိဝဉ္ဇဉ်စိတ်ဖြစ်တော့စိတ်တခဏ၄ချက်လောက်ခဏငယ်၁၂ချက်လောက်ကြိုးဖြစ်တယ်ပေါ့ပြီးတော့ကာယပတာရာကိုအကြည်ဓာတ်နဲ့ဘုဒ္ဓဘာယုံပေါ့နော်ဒီနှစ်ခုပေါင်းစုံတိုက်ဆိုင်မလားကာယဝဉ္ဇဉ်နာဓာတ်ဖြစ်တာပါပဲအဲ့ဒီလိုဖြစ်တဲ့ကမှာအောက်ကတပစ္စယတတ္တိမကင်းသေးမိမှာပဲဒါ ဒီအာဟုဒပစ္စယတတ္တိအနေနဲ့ကျေစုပြီးတာကင်းသွားရင်တော့မပြေတော့ဘူးဒါမျိုးလေးမှတ်ထားဒါကဝဋ္ထုပုရိဇာတအောက်ကတကိုရှိရတယ်အာရမဏပုရိဇာတအောက်ကတကြတော့ရူပိုင်နံသက္ကုညနာတရူယတံသမိရကနိယဓမ္မနာအောက်ကတပစ္စေနာပစ္စယောဒီလိုဟောတော့ဒီယူပါယုံလေးကလည်း စောဘကကြိုဖြစ်နေတာပါဘလောက်ကြိုဖြစ်နေလဲဆိုစိတ်လက္ခဏာ၄ချက်လောက်ကြိုဖြစ်နေတယ်ဒါကြောင့်သူကအာရမဏပုရိသတာအောက်ကတာလို့ခေါ်တတ္တာယုံလည်းကြိုဖြစ်တာပဲခန္ဓာယုံလည်းကြိုဖြစ်တာပဲရတ္တာယုံလည်းကြိုဖြစ်ဖုဒ္ဓဘာယုံလည်းကြိုဖြစ်တာပေါ့ကြိုဖြစ်တဲ့တွင်အာရုံ၆ပါးလုံးပေါ့လေကြိုဖြစ်တဲ့တွင်အာရမဏပုရိသတာ အောက်ကတာလို့ဒီလိုမှတ်ထားဖို့ဒီပိုင်းလေးတွေကြတော့ခွန်ကြီးတို့ဒီဝီထီလေးနဲ့ရှင်တွဲပြီးတော့လေ့လာရင်တော့ပို့နားလဲသဘောပေါက်တော့အဲ့ဒီလိုမှတ်ထားအောက်ကိုဆက်ကြည့်လိုက်တော့ခါကြတော့ဒူပိုင်းနာတတ်တိုင်းနာဂာနိုင်နာရတိုင်းနာဖုဒ္ဓပိုင်းနာမနောဓာတုယတန်တံမိရကနိယဓမ္မနာ အာဂတပစ္စေနာပစ္စယောအဲသူကသကုညင်စိတ်သကုညင်စိတ်ရဲ့နောက်မှာဘာရှိလဲဆိုတမ္ပိစာဝိရိချကြည့်လိုက်လေတိတဝေဘုံကသရဏဘုံကောပိစိတာပစ္စရာဝေဇံသကုညင်တမ္ပိစာတာဏိနာဝုထောပေါ့နော်သကုညင်စိတ်သောတာဝဉ္ဇဉ်စိတ်ကနာဝဉ္ဇဉ်ဒါတော့ဒွေပိစာဝဉ္ဇဉ်တစ်ချက်ခေါ်တော့ ဣဇရဥဇံရဲ့ဒီတမ္ပတိဆိုင်ဒွိယကတော့ဣဇောဒဥဇံတမ္ပတိဆိုင်ဒွိယတော့ဒါမနောတလို့ခေါ်တယ်။ဉာဏ်နဲ့စိတ်တွေကတော့အနောဝိညာဏတတ်ပေါ့ဒွိပိဇဝိညာဉ်တစ်ဆယ်ဣဇရဥတမ္ပတိဆိုင်ဒွိမှာတော့ဉာဏ်နဲ့စိတ်56ခုကတော့ဒါတော့မနောဝိညာဏတတ်ပဲ။အဲ့တော့ရူဝံတတောင်ကန္နာရတ္တဘုဒ္ဓဘာယဆိုတဲ့ အကျိုးအကြောင်းတရားတွေကမနောဓာတုတံသမိတကနိယဓမ္မနာအာဂတပိစိဏောမြောမနောတသူနတုဖြစ်တဲ့စေတသိက်ကိုအာဂတပိစယတတ္တိပင်ခြေစုပြုတယ်အထိပိစယတတ္တိပင်ခြေစုပြုတယ်အဲလိုမှတ်ဒါတွေကတော့ခုနပြောခဲ့ပြီဒါတွေကဘာလဲအာရမဏပုရိသတ္တအာဂတကိုရည်ရွယ်ပြီးဖျားဟောတာပါ အဲဒီလောက်သိရင်ဒါလုံလောက်တာပါပဲအဲလိုဒီမှာတော့ကြံနေတာယန္တုပါနေတာယမနောဓာတုဆိုမနောဉာဏဓာတုစာ စိတ်တွေကဝိတုယုတ်တစ်ခုကိုမိပြုဖြစ်ရတော့သကုဉ္ဉ္စေသကုတုယုံမိပြုမယ်သောတာဝဉ္ဉ္စေ သောတာဝတုယုံမိပြုမယ်ခန္ဓာဝဉ္ဉ္စေကခန္ဓာဝတုယုံကိုမိပြုဖြစ်တယ်ဇေဝဝဉ္ဉ္စေကဇေဝဝတုယုံမိပြုဖြစ်တယ်ကာယဝဉ္ဉ္စေက ကာယဝတ္ထုမိပြီဖြစ်တယ်။ဉာဏ်နဲ့မနောတတော့မနောဉာဏတတော့ဒီစိတ်တွေကြတော့ဘယ်တရားဝတ္ထုကိုမိပြီဖြစ်ရလဲ။အဲဒီလိုမှတ်ထားလို့အဲ့ဒါဆိုရင်တော့ဒီမှာယန္တုပါနေတာယမနောဓာတုသာမနောဉာဏဝတ္တန်ဒီတန်တုပံမနောဓာတုယာသမနောဉာဏဓာတုယာသ တန်တမိတကနိဒဓမ္မနာအောက်ကတပစ္စေနာပစ္စယောဒီလိုဟောအဲ့မှာပါကြည့်လို့ရလဲဘုန်းကြီးတို့ဩဂဏိကနိနာမရူပံပေါ့နော်ပင်စောကရပဋိသန္ဓေနံပဋိသန္ဓေစိတ်စိတ်သိအရိယဝတ္ထုယော သမုကမ္မဇဝတ္ထုအရိယဝတ္ထုယုတ်လေးတွေယူမှဆိုရင်အရိယဝတ္ထုနဲ့နံပေါ့နော် သူကဘာဟောထားလဲဆိုဒီမှာဘုရားဝတ္ထုခန္ဓာနာခန္ဓာကိုထုတ်တာအပြည့်မြတ်နာနာနော်ဒီပရိဒဏ်နေစိတ်လေးနဲ့ပရိဒဏ်နေစိတ်စေတသိက်အရိယဝတ္ထုယုတ်ဒါလေးအပြည့်မြတ်နာနာခြေစုပ်ပြုပြီးတော့အောက်ကတတတိပင်ခြေစုပ်ပြုဝတ္ထုခန္ဓာနာဝတ္ထုအရိယဝတ္ထုခန္ဓာနာဉာဏ်နဲ့ခန္ဓာ နာခန္ဓာတွေပေါ့လေဉာဏ်နာတွေမဟုတ်ပါခန္ဓာဝုထုတာနာခန္ဓာနဲ့ခုနဟရိယဝုထုယုတ်ဒါတွေကအာဂဒတတ္တိဖြင့်ခြေစုပြုတယ်ဒီလိုပြောတယ်ဒါတော့မူရင်းပါဠိပေါ့ဗျာဘုန်းကြီးတို့ကအဲ့ဒီလောက်တော့နားလည်သဘောပေါအောင်လေ့လာထားမှကောင်းတယ်ပါဠိယူဖတ်ပုံနည်းလေးကို နားလည်သဘောပေါအောင်လုပ် ပါဠိယူဖတ်တတ်ရင်ဟုတ်လားနောက်က အဓိပ္ပာယ်တွေကသိမခက်တော့အဲတော့ယုတ်ဖတ်တဲ့ခါကျတော့ဒီပါဠိလေးအဓိပ္ပာယ်လေးတွေသိသိပြီးမှပဋ္ဌာန်ရှုပပူဆိုရင်ပူလဲပို့ပြီးတော့ဤနည်းမဝန္တာမှုဖြစ်တယ်ပေါ့နော်အဲပြီးတော့လေကြောင်းကျိုးကိုအောင်လေယုတ်တပစီပြီးတော့ဒီကြောင်းကျိုးဆက်ဆက်ပြင်းနေယုံနံတဘာဝတွေလည်းဉာဏ်ထဲမှာမြင်အောင်ရှုရင်းနဲ့ကျင့်ရင်းနဲ့သင်လဲသင်ကျင့်လဲကျင့်ကျင့်လဲကျင့်သင်လဲသင်ဆိုရင်တော့ ပို့ပြီးတော့မြင်လွယ်ပါတယ်မြင်ဖို့ရခွင့်လန်းများတော့အဲ့လိုစူးစမ်းစီခြင်းချို့အတင်တော့တင်ပါရဲ့ကျင့်မှုကမရှိဘူးသင်ပြီးလို့ရင်သင်တယ်ဆိုတော့ဘုန်းကြီးတို့ဒီပါဠိတော်တွေဘုရားဟောတရားတော်တွေသင်ယူတဲ့လေ့လာတယ်ဆိုတော့ကျင့်ဖို့နော်ဘုန်းကြီးတို့ဒီကုံနဲ့ဟုတ်လားတွားဖို့ဝါဖို့မဟုတ်ဘူးကိုကိုယ်တိုင်ကျင့်ဖို့ကြံဖို့မကျင့်မကြမနဲ့ဒီကုံသားရနှစ်သက်နေနော်ဘာတရားမှမရပါဘူး ဒါကြောင့်ကျင့်နှံကြိုးစားကြအဲ့တော့ပါဠိပဏိကတော့သတ္တရောခန္ဓာအရူပိနောဒါအကြောင်းတရားအညမဉ္ဉံအကျိုးတရားအာဂရပစ္စေနာပစ္စယောအဲ့လိုအကြောင်းကျိုးပွဲအောင်လည်းရုပ်ပေါ့သတ္တရောမဟာဗုဒ္ဓအညမဉ္ဉံအာဂရပစ္စေနာပစ္စယောအောက်ကနေကနေနာမရူပံအညမဉ္ဉံ ဩဂတပိစေနာပိစီယောစိတ်တစေတသိကဓမ္မာစိတ်တသမုဋ္ဌာနာနာရူပနံဩဂတပိစေနာပိစီယောသူကအကြောင်းပါဠိဆိုအကြောင်းပါဠိနေရာမှာခဏရတယ်နော်ပြီးမှကျိုးပါဠိမဟာဗုဒ္ဓအကြောင်းပါဠိခဏရဥပါဒရူပနံဩဂတပိစေနာပိစီယောဒီလိုခွဲယူလိုက်လို့ရှင် ဟိုကဒီပါဠိလေးလည်းရသွားမယ်ရွရတာလည်းပို့ပြီးတော့ဆင်ပြေးလာလိမ့်မယ်တကယ်လို့ထက်ထက်ညာနေဝိပဿနာရှုကြပြီးပို့ထောက်ကူပြုသက္ခာယရဏခာယသက္ကိုဉာဏဓာတုယတန်တမြေတကနိစ္စဓမ္မနံအောက္ကတာပိစိဏပိစေယောသောတာယနံခဏယ သောတာဝိညာဏဓာတုယတန်တံမြေလကနိစ္စဓမ္မနံအာဝဒပိစိနာပိစိဟောဒါလေးတွေသိချာမှတ်တာနော်သောတာနံဆိုခဏကြာဘာဖြစ်လို့ဒါအကြောင်းပါဠိတော့ဖြစ်နေအကျိုးပါဠိတော့ကျတော့သောတာဝိညာဏဓာတုယတန်တံမြေလကနိစ္စဓမ္မနံဒီကြောင့်ယုတ်တရားတွေကိုပဲပစ္စယတတ္တိကျေစုပြီးတော့အောက္ကတပစ္စေနာပစ္စယောခန္ဓာယရဏံ ဘာနာဝိညာဏဓာတုယတန်တမေတကနိစ္စဓမ္မနာအာဟုကတပစ္စေနပစ္စယောဒီလိုကြောင်းကျိုးကိုအောင်ယူဇိဝါယရဏံနာယဇိဝဝိညာဏဓာတုယတန်တမေတကနိစ္စဓမ္မနာအာဟုကတပစ္စေနပစ္စယော ကာယယရဏံကာယဝိညာဏဓာတုယတန်တမေတကနိစ္စဓမ္မနာအာဟုကတပစ္စေနပစ္စယော ဟောဒါကြတော့ခုနပြောခဲ့ပြီဘုထုပုရိဇာပုရိဇာတအောက်ကတနော်အာရမဏပုရိဇာတအောက်ကတဒါလေးကြည့်ဥပါယနံဥပါယနာဆိုရရမယ်နော်ဘာဖြစ်လို့လဲသူကအကြောင်းပါလေးဖြစ်နေသကုဝိညာဏဓာတုယတန်တံမြေကနိသဓမ္မနံအောက်ကတပစ္စိနာပစ္စယောပါဠိရွတ်ထားလေးကိုတခြားလေ့လာထားမယ်နော်တော်တော်များများက လူရောယဟန်နေရောအဲ့ဒီအကြောင်းကျိုးပွဲအောင်မရွတ်တတ်ကြတဲ့သဘောသွားတွေ့တော့ဘောနားထောင်ကောင်းရွတ်တာလေးသွားတွေ့နားထောင်ကောင်းဖို့မလိုဘူးအသိဉာဏ်ရဖို့အရေးကြီးတယ်သိဉာဏ်နဲ့သိသွားဖို့အရေးကြီးတယ်ရူပါယရဏံကြောင့်သကုဝိညာဏဓာတုယတန်တမိလကနိသဓမ္မနာအောက္ကတာပစ္စေနာပစ္စယော ညာသောအပြင်ရွတ်တက်ဖတ်တဲ့ပုဂ္ဂိုလ်တော်တော်များများနားထောင်ကောင်းဘယ်လိုသွားရောလဲရူပါယနာသက္ကိုညာနာဓာတုယမတွဲသင့်တာနဲ့တွဲတာအဲတော့အကြောင်းကျိုးကမကွဲအကြောင်းကျိုးမကွဲသဘာဝလည်းမမြင်ဒီလိုဖြစ်တတ်တာဖြစ်ရမှာတခုချင်းတတ္တာယရဏံယထာလည်းမခဏသောတာဝိညာဏဓာတုယတန်တမိလကနိယဓမ္မနံ သမဏနာပိစေနာပိစေယောအဲသမဏအောက်ကတပိစေနာပိစေယော သမဏနာဖြစ်တယ်တတ္တယနာသောတဝိညာဏဓာတုယတတ္တယနာခဏရမယ်သောတဝိညာဏဓာတုယတန်သံပြေကနိယဓမ္မနာအောက်ကတပိစေနာပိစေယောအဓိပ္ပာယ်တွေကတူးနေတော့ပါဠိယုတ်နီးပဲအဓိကထားပြောရတော့ဘုရားအဓိပ္ပာယ်ကတော့ဒီအဋ္ဌိပိစေတော့ပြီးပြီးဆုံးဆုံးပြောခဲ့ရုံ ကာဏယနံကာဏဝိညာဏဓာတုယကာဏယနံခဏရလိုက်မယ်ပေါက်ဖတ်ခြင်းနောက်ကပေါက်ဖတ်လို့ရတယ်ဘာဏဝိညာဏဓာတုယတန်တံမြတ်တကာနိယဓမ္မနာဒါလည်းခုပေါင်းလို့ရတယ်ဒါမှမပေါင်းရင်လည်းကာဏယနံခဏရကာဏဝိညာဏဓာတုယတန်တံမြတ်တကာနိယဓမ္မနာအဝိဒပစ္စိနပစ္စယောဒါမျိုးလေးရုပ်ပေါ့နော် ဓာတာယရဏံခဏရမယ်ဇေဝဝိညာဏဓာတုယတန်တပိရကနိသဓမ္မနာအာဝိတာပစ္စေနာပစ္စယောဒီသူ့တဘာဝလေးတွေပေါ့နော်ဓာတာယနာဆိုတာဓာတာယုံပြောတာပဲဒီဓာတာယုံအကြောင်းပြပြီးဒီဇေဝဝိညာဉ်စိတ်က ဖြစ်တာပဲနော်ဓာတာယုံဓာတာယုံဆိုတော့ပရမတ္တတရားပဲဇေဝဝိညာဉ်စိတ်ဆိုလည်းပရမတ္တတရားပဲနော် နာယုတ်တရားနာတရားတွေကိုစိတ်ထဲမှာရှင်းရှင်းလင်းလင်းမြင်မယ်။ဟောဒါတွေအကြောင်းရုပ်ဆက်ဆက်ဖြစ်နေပါလား။ဒီလိုရှင်းရှင်းလင်းလင်းမြင်သွားတော့သူကသူကွယ်ကွယ်ပြပြရုတ်တိုင်းဘုဒ္ဓဘာယနံကာယဝိညာဏဓာတုယတန်တံမြေတကာနိစ္စဓမ္မနံဘုဒ္ဓဘာယောအကြောင်းပြုပြီးတော့ကာယဝိညာဉ်ဝိညာဏတကာယဝိညာဉ်စိတ်စေတသိက်တွေဖြစ်တယ် အောက်ကရတတ္တပိကျေစုပြုဖြစ်သွားတယ်ဒါပြောလို့အောက်ကကြတော့ရူပါယနံတတ္တာယနံခန္ဓာယနံရတ္တာယနံဖုဒ္ဓဘာယနံဒီတောင်သွားမှာနော်အဲ့ဒီ၅ခုကတတွဲဒါရီရဒီအာယုံ၅ပါးကိုကြောင်းပြပြီးနောက်ကမနောဓာတုယတန်တံပိရကနိစ္စဓမ္မနံအောက်ကတပစ္စေနပစ္စယော အရိယဝတ္ထုပေါ့နော်စောစောကအခုပြောခဲ့တာကရူပါယုံကနေပြီးတော့ရူပါယုံတရကဏ္ဍရတာယုံဖုရပါယုံဒါကြတော့အာရမဏပုရိသတာအောက်ကတာဒီလိုမှတ်ထားဒီပစ္စယနေတာပါဠိတော်မှာကျတော့သူကသာဇာတာအောက်ကတာနဲ့ပုရိသတာအောက်ကတာဒီနှစ်ပါးပဲပါအောက်ကတာ၅မျိုးရှိမယ်ဒီနှစ်ပါးပဲခေါ်တယ်ပညာဝရလေးလာလိုက်တော့ဒါအောက်ကတာ၅ပါးလို့တွေ့တယ် သောသောကဝုဒ္ဓပုရိသတ္တမှာသကုဝုဒ္ဓသောတာဝုဒ္ဓကာဏဝုဒ္ဓဇင်ဝဝုဒ္ဓကာယဝုဒ္ဓပြီးသွားပြီဟရိယဝုဒ္ဓကြံတယ်အဲ့ဒီဟရိယဝုဒ္ဓကိုချီရွယ်ပြီးတော့ဘုရားကယန္တုပါနေတာယမနောဓာတုသမနောညာနာဓာတုသဝတ္တန္တိဓာတုပံမနောဓာတုယာသမနောညာနာဓာတုယာသတန်တမြုလကနိစ္စဓမ္မနံအောဂတပစ္စိနာပစ္စယော အဲ့ဒီလိုဖြည်းဖြည်းမှန်မှန်လေးနဲ့ဉာဏ်ထဲမှာဆင်ញံနှလုံးသွင်းရွတ်ကျင့်လဲကျင့်ရွတ်လဲရွတ်ပေါ့နော်သင်လဲသင်ဟောသင်တော့သင်ပါရဲ့ဟောနားလေအောင်နဲ့သင်ရတယ်နော်ကျွတ်ရွတ်တော့ရွတ်ပါရဲ့နားမလဲအဲရွတ်လဲရွတ်မယ်ဒီဒေဗယ်တွေလည်းနားလဲမယ်ခေါင်းသွားပြီတဆင့်တရမှာပါလို့ရှင်းဖို့လို့တကယ်ကိုဟိုဗဒမာလုံးကတော့တရားလေး ကြည့်ရတာတို့ယူရတာတို့ဒါတွေကတော့သုဒ္ဓမယညာစိတ်ဓာမယညာဆင်ပဲဒါတွေလေးလာတာဒါစိတ်ဓာမယညာဆင်လောက်တကယ်တော့အထုတ်လို့ဘာဝနာမယညာနဲ့တိမှဟုတ်လားယောသဘာနာသဘာတွေဟာလေထင်ရှားတိသွားတယ်ဗောလေဒါတော့ဘာဝနာမယညာကြောင်းကျိုးဆက်ဆက်ပြုံပုံကလေအထုတ်ရင်တိသွားတာမျိုးကပိုကောင်းတယ်အဲ့ဒါဆိုရင်တော့ နော်ဒိဋ္ဌိဝိတ္တုဖြစ်မယ်ကင်္ကာဝိဒနာဝိတ္တုဖြစ်မယ်ဒိဋ္ဌိဝိတ္တုပညာဖြစ်မယ်ကင်္ကာဝိဒနာဝိတ္တုပညာဖြစ်မှာပေါ့ပဋ္ဌာန်းဟောရင်ရွယ်ချက်ကဒါပါပဲဒါတွေသိဖို့အတွက်ဟောတယ်နော်နောက်ပြမာတွေကြတော့ဟောရင်နာရင်နဲ့ကျင့်ကျင့်နဲ့နာဆိုတော့အဲ့မှာတရားတွေအများကြီးရကြတယ်ပေါ့ဗျအဲဘုန်းကြီးတို့လူသားတွေလည်းဟုတ်လားဘုန်းကြီးတို့ကလည်းနာယုံနဲ့တော့မရပါဘူးကျင့်မှာပဲရပါဘူး နာယုံကတော့နားလေသဘောပေါက်လောက်ပဲရှိမှာတကယ်ကျင်းတဲ့ဘာဝနာမရညာနဲ့မြင်းမှစိတ်ချနော်အဲ့လိုဖြစ်အောင်ကြိုးစားထုတ်ကြမယ်ဒီနေ့ဒီလောက်နဲ့သင်ကြအောင်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားပေးတဲ့ဆုနဲ့ပြီးတော်တို့အားလုံး